ကျော်တဲ့နည်း6နည်းရှိတယ်။ကျမ်းစာမှာပြထားတဲ့6နည်းကိုခွန်ကြီးတို့ဒီမှာထုတ်ပြထားတယ်။အဲဒီနည်း6နည်းတွေကပြည့်လျော်တဲ့နည်းအစဉ်ပြေတဲ့နည်းမိမိနဲ့အတ္တညာဆုံးနည်းနဲ့ဒီနည်းအခြေအနေနဲ့အဟတ်တ်ဆုံးနည်းနဲ့စိတ်အမြဲကြီးကိုကျေးဇူးပါတဲ့။ကျေးဇူးကျေးဇူးလို့ပြောင်းလဲ စံကိုကြည့်လေလို့ပါသေဘောအာရုံမျိုးမျိုးတွေမကြုံဘူးလို့မမေ့ဘူးလေရောင်းလေပုံမကောင်းအာရုံမျိုးလုံးပတိဉာဏ်ဆုံးပြီးရောသို့ဒီမေတ္တာသမဒါနဲ့ပွားရာဝိပါမိချာရဒဝံပညာရာတုံးချီစုံဖို့မိမလုံးချမ်းသာလိမ့်မည်ဒီ လားမသိရမှာအောင်ပဲသိလားလို့ဒါရပြောတာအောင်ပါအဲ့ဒါတော့အမြဲတမ်းအလုပ်တွေဖြစ်နေတယ်အမြဲတမ်းလုပ်တွေဖြစ်နေတာအဲ့ဒါဘာလို့အမြဲတမ်းလုပ်တွေဖြစ်နေတာအခုလိုမမှတ်ဘူးလေနော်အမြဲတမ်းလုပ်တွေဖြစ်နေတယ်မြတ်စွာဘုရားတရားနဲ့တိုက်နေတယ်မြတ်စွာဘုရားစကားရောင်းများတဲ့သင်္ခါဒဂရဏများမှာအမြဲတမ်းအလုပ်တွေဖြစ်ရမယ်တဲ့ဒီလိုပြောတာ မိစ္ဆာမဝါနဲ့အမေရောအဘိဓိပြောင်းတယ်အဲ့ဒီဗလာနဲ့ဘုန်းကြီးတို့ပြိဿလာကြီးတယ်အမေရောတရားပြည့်နေဟုတ်ကဲ့လားဘာကြောင့်ပြည့်နေဘာမှမလုပ်ဘာမှမလုပ်ပြည့်နေတယ်ဒါ အဲ့ဒီဝိသံတွေကဘာလဲဆိုတော့မြင်မင်းလည်းကုလေသာစိတ်ကိုဖြူစင်တဲ့ကုလေစိတ်ဖြစ်အောင်လို့ဒီလိုဒီကမဲ့ဒီစိတ်ကိုဖြူလေလေသာထိုးထိုးအားရမြင်မျိုးစုံနဲ့မကြုံတွေ့ဘူးကုလေသာအမြင်နဲ့ဖြစ်ပြအကုသိုလ်အာရုံနဲ့မကြုံအောင်မတွေ့အောင်ကြောင်းနေပါတဲ့အဲဒါလို့ဆိုလို့ရှိရင်အဲဒီကအမြင်နဲ့မဖြစ်ပါဘူးတဲ့ မကြမ်းသေးဘူးမမွေးသေးဘူးဒါကလည်းကြုံတွေ့လာလို့ပြရတော့အဲ့ဒီအကုသိုလ်အာရုံမှာစိတ်ကကြော်လို့ပြီးတော့သူ့အကုသိုလ်စိတ်မဖြစ်အောင်မူလရဲကကြိုးတင်ဆုံးဖြတ်တတ်မှာပါတဲ့အဲ့ဒါမမွေးသေးဘူးကျွန်တော်လည်းအမှုတို့ဖြစ်ရာအာယုံသံဃာမေရတာဖြစ်တဲ့ရာသဘောအာယုံကာမဂုဏ်နဲ့တွေ့လို့ အငြိအကျိုးဆက်ဖြစ်နေတယ်လို့ပြောတယ်မလောက်ရဲတာမဖြစ်အောင်ကျေကျေပတ်မှတ်ထားတာတဲ့ဆုံးပြပတ်မှတ်ထားလို့ရှိရင်အခုတော့အာရုံနဲ့တွေ့တော့မှလည်းပဲကုသိုလ်စိတ်ဖြစ်ဖို့ကများပါတယ်တဲ့ဖြူစင်တဲ့စိတ်ဖြစ်ဖို့ကများပါတယ်ညမဲ့တဲ့စိတ်ဖြစ်ဖို့ကများပါတယ်ပရိသတ်ကြီးလား နာမေပောက်ကြံလေးရုပ်ရှင်ကားလဲလို့ရှိရင်တော့ငါကြိုက်တဲ့ဇက်ကောင်လေးနဲ့ဇက်ကောင်လေးမာရီမာကြည့်မဟုတ်လို့စိတ်ကညစ်ပြီးတော့ဆုံးရပတ်မှထားတဲ့ပုဂ္ဂိုလ်ဒီလိုရောလို့အဲ့ဒီရုပ်ရှင်ကြော်ညာကြည့်ရင်စိတ်ကဘာဖြစ်မလဲအဲဒီကနေ့စိတ်ပေါ်ပြနေမှာလားအငြိအကျိုးပေါ်ပြီးထူးမှာလားဒါကြောင့်လဲအဲမူလာရတဲ့ကဒီကကျေတုံဆုံးရပတ်မှထားလို့ကြည့်တယ်ဟုတ်တယ်မလား ဆောင်ရပါမှာပါလို့အဲဘုရားပါပါရုပ်ကျင်ပြီးတော့ဟာဒီဘဝနဲ့တိုက်တယ်ညောင်းလဲညောင်းတယ်အိမ်မှာမကိုးတော့အမိုက်ခံရတတ်တယ်ဒါကြောင့်မလို့ဒီကိစ္စအကျိုးမကြောင်ဘူးလားဘာလို့ဆိုတော့ဒီကမကြည့်ပါဘူးတဲ့စိတ်ကမူရရတာကျိုးတင်ဆုံးဖြတ်မှတ်ထားတဲ့ပုံကိုအဲ့ဒီရုပ်ကျင်ကြိုးညာတို့ဘယ်နဲ့နေမလဲဒီလိုမျိုးဖြစ်မလားမဖြစ်ဘူးဒီတော့လောဘအမြင့်ကြီးဝင်နေရတာ ကြောင့်မဝင်ပါလဲဒီတော့ဒီအပုဂ္ဂိုလ်ဆုံးပြသတ်မှတ်ပါလို့တဲ့ဟုတ်ရလားအဲ့ဒါကြောင့်လေအဲ့ဒီကျိုးတော်ဆုံးပြသတ်မှတ်ပါလို့အကုသိုလ်အာရုံမှာအကုသိုလ်အနေနဲ့စိတ်ဓာတ်မပြောင်းမွေ့တာကိုပဲမမွေ့နေတယ်လည်းဒီပုဂ္ဂိုလ်ဖြူလေလို့တော့သို့သောအာရုံမျိုးစုံနဲ့မကြုံတွေ့ရေမမွေ့ရေပဲ ဒီမွေးနေတာ။ရောင်းလေပုံမကောင်းအာရုံဒီ။ဘာတမီးကအာရုံပြောင်းပြီ။ဟုတ်လား။ဒီအာရုံကလောဘဝိကေဒေါသဝိကေစိတ်စိတ်ကြေကြေမူဝိကေဒေသနာမမတန်ဝိကေဒီအာရုံကဖြစ်တဲ့ဆိုအဲ့ဒီအာရုံအာရုံမကျတဲ့တခြားအာရုံပြောင်းလာ၏။ ယုကြည်ကြံဘုရားအာယုတရားအာယုမိဘကြာမနာအာယုစာကြည့်ဒီဒါနအာယုသီလအာယုဘာဝနာအာယုဒီအာယုတွေကြောင်းလာတယ်ကြောင်းလာရင်ကိုယ်သိရည်ကိုရှင်းစမ်းပါကြောင်းလေကောင်းကောင်းကအာယုဒီမြင့်ဝင်ပတိဉာဏ်ချိန်ကြည့်တော့မြင့်ဝင်ပတိကအပြန်အလှန်အမှန်ဉာဏ်ချိန်ကြည့်ကြတာဉာဏ်နဲ့သင်ရဲ့ပေါ်ပါလားဒီတော့မြင့်ဝင်ပတိဉာဏ်ချိန်ကြည့်တဲ့တရားတွေပါလဲ တရားများမှန်မှန်နဲ့စင်နေစဉ်းစားပြီးဆိုလို့ရှိရင်အမှန်တရားမပေါ်ဘူးလားအမှန်တရားပေါ်လာပြီဆိုလို့ရှိရင်အမြဲတမ်းဖြစ်ပြအာယုံမှာစိတ်ကအမြဲတမ်းမဖြစ်ဘဲနဲ့ဖြစ်စဲတဲ့စိတ်တွေမဖြစ်နိုင်ဘူးလားဖြစ်နိုင်ပြီတဲ့သင်္ဘောနှလုံးသွင်းအရှင်တရားနှလုံးသွင်းရမယ်ဆင်ခြင်ပြီးတော့ဟုတ်ကဲ့လားအဲ့ဒါကဒီနေ့ ဘုရားမတိညာချင်းကြီးတော့ပို့ပြီးမေတ္တာမေတ္တာပို့မေတ္တာပွားပေးပါတဲ့သတ္တဝါအများကျမ်းမှာကြပါလို့ဆုံးမကြပါလို့ကိုယ်ကိုယ်ကိုယ်ကိုယ်ကျင်းရပါလေလို့မေတ္တာပွားတဲ့သတ္တဝါတွေရဲ့ဘာသာချမ်းသာတွေလည်းစိတ်ဓာတ်မေတ္တာစိတ်ဓာတ်မိမိတဏ္ဍာမှာပွားပွားဖြစ်ပေါ်နေပြီဆိုရင်စိတ်ငြိမ်ကြီးရှိရောမှာမပြီးတော့ဒါလည်းတနည်းတဲ့ ဆိုပြီးမေတ္တာသမထနဲ့သမထသမထအထုတ်ပေးပါတဲ့သမထဘာဝနာစိတ်ကြည်ငြိမ်နေတဲ့သမထဘာဝနာတစ်ခုကိုအထုတ်ပေးပါဒါလည်းစိတ်ငြိမ်ကြည်စဉ်းရပါတယ်ဆိုပြီးမေတ္တာသမထနဲ့ပွားရာဝိပါ ပါလဲရမှာလေ။ဒီကနေ့မာနာတရားပွားများပြီးတာတဲ့ဒီလိုဆိုရင်တော့အကောင်းဆုံးစိတ်စင်ကြယ်ရတဲ့စိတ်ကျေစေတဲ့မိပဲ။ဟုတ်လား။ဘောရာဝိပါမိချောရဘေပြညရာသုံးဖြူစေခုံးဒီတလုံးချမ်းသာလေးကြီးဒီ ဒါကဓာတ်နဲ့မတိကပြောတာနောက်ကြတော့မကျင်းမကျလို့သူ့တဲ့ပဲပြောရအောင်ဒါကအာဘဘရမယ်လို့ပြောပြီးအောင်လောင်းဝင်လောင်းထားလိုက်ဥပ္ပေပါခေါ်ဆိုမေတ္တိဖိတ်ကိုသူဝေလောကသေတောအာယောဒီနေ လေးမမွေးလေးပဲကြောင်းလေးဘုံမောတောင်းအာယုန်ဤဘုလံပတိဉာဏ်ချိန်ပြီလောဩဝိမတာသမတာနှင့်ဘောရာဝိတာမိချာယတဝေ မြတ်ရာတော်ဒီစိတ်ကောင်းပြီးတန်ခိုးနာလိမ့်မည်ဒီမေရိစိတ်ကိုသူဝေလောကဘုရားအာရုံမြေမျိုးကောင်းနှင့်မပြောင်းတော့ဘဲမမွေးသေးတဲ့ င်းလီဘုံဘုံသာဟယနိဘုလုံပတိဉာဏ်ချင်းညှိတော့ပုဗ္ဗိမေတ္တာသမဒါနဲ့ဝါယာဝိပါမိချာရတဲ့မြတ်ရာတော့ ဒီစိတ်ဖုံးပြီးဘယ်လိုချမ်းသာနေပြီဒီအဲဒီစိတ်ကိုဒီလိုတော့အဲဒီစိတ်ကိုဒီလိုတော့ဆိုတာအဘိဓိစိတ်ကိုကိုယ်ကိုယ်စိတ်အဖြစ်ရောက်ကြတယ်ဒါပြောတာမဟုတ်လားအဲဒီစိတ်ကိုဒီလိုတော့ ကိုယ်ကိုအာယုနိမိတ်ကိုပင်မပြောင်းတော့စေမမွေးစေကပြောင်းလဲပုံပေါ်တောင်းအာယုဒီလူလုံးပတိဉာဏ်ချေမြင့်ရပုဗ္ဗိမေတ္တာသမထာနှင့် ဝါယာဝိပါဝိချာယဘေပုညရာဘောသူစိတ်ဖုံးသည်သလုံးချမ်းသာလိမ့်မည်သည်ရရမလားတဏ္ဍာရောင်းနေဆို တော့ဒုတိယအကြိမ်ရှင်ရင်ဆုံးဖြတ်နေလို့ဟုတ်ကဲ့လားနောက်ပရိယာချက်ကအာယုံရောက်ပြီဟုတ်လားဒီအာယုံကသိမြင်လို့ရစိတ်ကြည့်ရအာယုံဒီစိတ်ကိုကြောင်းပေးလိုက်ဟုတ်လားပရိယာမိဟုတ်ကဲ့လားစတဲ့ခါမရပါလား ဉာဏ်နဲ့အပြန်အလှန်အမှန်မှန်ဆင်ခြင်စဉ်းစားပြီးတော့ယောနိဗ္ဗာန်ဒီကာရပြင့်တဲ့ဟာမလုံးဘူးဟုတ်တယ်မလား မေတ္တာဖို့မေတ္တာပွားပေးနော်သမထဘာဝနာပွားပေးသမထနည်းနဲ့စိတ်ပရိအဲ့လိုကြားလိုက်ပါလားစိတ်ပရိဝိဒ္ဓသမထမဟုတ်ဘူးပရိဝိဒ္ဓသမထမဟုတ်ဘူးသမထဘာဝနာပါဖို့ပွားပေးနောက်ဆုံးရတော့ပါလေ ဝိပဿနာဘာဝနာပွားပြီးတဲ့အဲ့ဒီထောင်ပြီးတဲ့ကမိမိနဲ့အစဉ်ပြေတဲ့မိကိုတုံးပြီးတော့မဲနေတဲ့စိတ်ကိုစင်ကြအောင်ပြောသေးတာဒီလိုမလားအဲ့ဒါကိုပြောတာဟိုစပြီးတော့ရွတ်တဲ့ဘာသာသံဃာတွေမှာမိချောရကိုမိချောပါမှာတရားကောင်းနဲ့လောက်ပါသင်္ကြန်အောင်ပြောတာဆိုတာပါတယ်ဟုတ်လား သာသင်ကြည်လင်ကျမင်္ဂလာအသက်ဘယ်လိုပါသမလားကိုသိစေ၍ယင်ကျမပြောဝတ်ချမမင်းမင်းရဲ့ဒိဋ္ဌိကိုဒိဋ္ဌိကိုလည်းသိပိတ်ပေချပမာလာတို့မြတ်စွာဘုရားဟောညွှန်ပြပြီးဓမ္မကြည်လင်ကျမင်္ဂလာဘယ်မှာသိအလားကိုမိညာမယွေတင်ဆိုစေတော့ မြေကြီးကြည့်လေတို့ကတည်းတော့ခြောက်ခွေမျိုးဖြင့်ဟောတာပြောနော်ခြောက်ခွေမျိုးဖြင့်ကြောက်စေလို့မှမလည်းမကြောက်တဲ့ခန္ဓာကြီးချမ်းသာကုန်လို့မကြောက်ဘူးဟုတ်ကလားအဲ့ဒါ၆ခုနေဘုရားက၆ခုနေ၆ခုနေနဲ့သိုးတာများတော့ဘာမှမဖြစ်ဘူးခုတော့ပြီးပြီလားအဲ့ဒါကိုပြောပြီးတရားအဲ့ဒါလို့ အမြဲတည်းကိုသင်ကြံနေလို့ရတဲ့သင်ကြံအောင်ကျော်ဆွဲတဲ့မိချာမိပြည်ညာနဲ့တခါဘာလို့ကလဲလို့ဆိုတော့မိမိပါဏာမှာဖြစ်တဲ့စိတ်တွေဟာဘယ်လိုအစိတ်ဟာအမြဲတည်းစိတ်ပဲဖြစ်နေတာဒီဥပ္ပကိလေသာစိတ်တွေပြည်ညာမလို့ဘူးလားလေပြီးရဲ့တဲ့အဲ့ဒီဥပ္ပကိလေသာဆိုတဲ့အမြဲတည်းစိတ်တွေကိုမိမိမှမိတဲ့ ပြီးတော့ဘုန်းကြီးကထောက်ပြီးထည့်ထားတယ်16ပါတဲ့ဒါလေးအချိန်ရလားကျေပါကျေပါရလေး7မိနစ်7မိနစ်ရတယ်နော် ဝိဇာဝိသမလောဘောစိတ်တပဥပတိလေတောဝိဇာဒုရဝပစ္စည်းကိုရလို့တမှုရှင်းရှင်းကြောင်းဒီကမိဇာမေဝိသမလောဘောမတရားလောဘသည်စိတ်တပစိတ်ဥပတိလေတောမြင်မြင်ကြောင်းတရားပေသည်တဲ့ဒီဘဝရှိစိတ်ကိုမိမိရှိစိတ်ဖြစ်စေလို့တမှုရှင်းရှင်းကြောင်းဒီကမိဇာဒီမောတ္တကငါမောတ္တကပြင်ဘလောက်ကောင်းမလဲသုတ္တကငါတ္တကပြင်ဘလောက်ကောင်းမလဲ သလိုဖြစ်တဲ့စိတ်အဲ့ဒါအဘိဓါစိတ်ဒီလည်းပဲဥပတိနေတာပဲတဲ့ဝိပနာလောကမတရားလောကလည်းဥပတိနေတာပဲတဲ့စိတ်ညစ်ညောင်းတရားပဲစိတ်ညစ်ကြီးပဲမတရားလောကလောကမတရားလောကမတရားလောကရှိတယ်မလား ခမင်းဝါရင်လို့ကိုဥပစာလာဖို့ပြန်လို့ကိုသားသမီးကိုကိုမိသားစုဝါဝါစာလာလာဝတ်ခြင်းလို့မလို့ဝေရခြင်းနဲ့လောဘဟာတမလောဘလားဝိတမလောဘလားတရားတော်လောဘလားမတရားတော်လောဘလားတရားတော်လောဘတဲ့ဟုတ်ကဲ့လားအဲ့ဒါကိုမိသားစုစောင့်နေရပြည်ကုန်ဒေသနာနဲ့ပဲသူများမိသားစုရှိတဲ့ပစ္စည်းကို တော့ဉာဏ်နဲ့လောဘရအောင်တဲ့ခေါက်တဲ့မိုက်တဲ့ခိုးတဲ့ပွက်တဲ့လောဘကြတော့တရားပဲလောဘလားမတရားတော့လောဘအဲ့ဒါကြတာဝိသမလောဘစိတ်အမြင့်ကြီးပဲတဲ့ဒါဖြင့်တရားတော်လောကသမာလောကကသိအမြင့်ကြီးမဟုတ်ဘူးလားဆိုတော့သူကအကုသိုလ်ပဲအမြင့်ကြီးပဲဖမ်းတယ်ဒီတော့လည်း လောဘမှာတူရတာမရှိမဖြစ်လို့ပေါ်တော့ဉာဏ်မှာမဖြစ်သေးဘူးညလောဘမတန်နိုင်လို့ကလက်ခံထားရမှာကိုဟုတ်ကဲ့လားဒါပေမဲ့ဝိတ္တမလောဘလောက်ပဲဆွဲရလားဆိုဒါကြောင့်မလို့ဝိသမလောဘကိုအထူးပြုပြီးတော့သုတ္တကိလေသာစိတ်အမြင့်ကြီးလို့ခေါ်ပြီးတော့နောက်ဗျာပါဒဗျာပါဒဆိုတာစိတ်ပြည့်ပြီးတာ စိတ်သက်ပြီးတာမှာဒီနေရာမှာသူတော်ဘာကိုဖြစ်သေးလို့စိတ်ကိုပြပါတာသူတော်ဘာနမတရားလုပ်ခြင်းနဲ့သူတော်ဘာစီဝင်တရားလုပ်ခြင်းနဲ့သူတော်ဘာအလှတရားလုပ်ခြင်းနဲ့အဲ့ဒီစိတ်ဘာကြောင့်လဲအဲ့လိုသူတော်ဘာနမတရားအလှတရားစီဝင်တရားလုပ်ခြင်းနဲ့ဘာလို့လဲဘာလဲအဲ့လိုသူတော်ဘာပြည့်စုံခြင်းနဲ့ဖြည့်စုံလို့တဲ့စိတ်ဟာပြပါတာ စိတ်ဆိုးတာမြတ်သက်တာကောတာဒီလည်းပဲအမြင့်ကြီးပဲဥပတိလေးပါပဲအတူတူကလည်းလေးနေတော့အတူတူအပြည့်တာအဘိဓါတခုဝိလောကခုရာဂတခုပဒတခုသစ္စာရရာဇီဝဘုဒ္ဓစီကိုကိုကိုစီချေစေနေလို့ရှိတယ်ဒီကျဒီတနာလာကရံတရားကရာဂဆိုတာဒီလိုပဲပြည့်ဝနေခြင်းပြည့်ဝနေတဲ့စိတ်ကောရာဆိုတာစိတ်ဆိုတာဟုတ်လားမှန်တယ်မဟုတ်လား လိုက်တော့ပြီဟုတ်လားဒေါ်ဒီဝဒဒီလေးကိုပြောတာဒေါ်ဒီပြောတာဗတိမခံဖို့ချာနော်ဒီမှာသဘောရဒီလိုဆိုထားတယ်ဘာဝန်တာပါတယ်စိတ်ဉာဏ်နဲ့ကြောင့်ဥပ္ပတိလေကတရားတစ်ဆက်ဆောင်ပါဒီသမုတ်ဒီစာရတော့ဘဝဒီသမုတ်တော့ခေါင်းရဓမ္မရတဲ့ခေါင်းရမလို့ရတဲ့နဲ့မအားရနဲ့ဘယ်မရဖြစ်ဘူးဖြစ်နေ လည်းတော့ဒါဘေးမှာပြိတ္တတွေဝေမှထားလို့ရှိရင်ဘေးမှာပြိတ္တပို့ဆင်းပြေဘူးလိုက်ရေးပြလို့သေးလားအဲမလို့တဲ့အခါကျတော့ကုသိုလ်မဲမတော်ဘူးနော်လိုက်ရေးရတာကုသိုလ်များတာဗောမရေးရတာကုသိုလ်မဲတာဗောမဟုတ်ဘူးလားမနေရအာမထွက်ပါဘူးလား လည်းအဘောတော့ပြုလို့မတော်ဘူးလားအဲဆရာတော်ကြီးကတောက်မှတ်တယ်မလို့ဘူးလားအဘောရလေလားအဲ့ဒါကိုတော့နည်းမပါဘူးလားဒီလိုကြမလို့လားတောင်းပါလားဟုတ်ကဲ့ပြုတော့တော့ဘုဒ္ဓဒီလိုရလို့အဘိဓါအလိုကြီးကဝိသမလောကအကျိုးဖြစ်လို့ခေါ်ဆိုကြပါသိဆိုတာကောတာမလို့လား ဆိုပုပ္ပစီကိုရလို့အဘိဓါအလိုကြီးကဝိပနာလောဘပုပ္ပစီကိုရလို့အဘိဓါအလိုကြီးကဝိပနာလောဘ နော်အဲဒုဝတိကြီးကိုရလို့တဲ့စိတ်ဟုတ်လားဝိသမလောဘဆိုတာလောလောဘကြီးတာဟုတ်ကဲ့လားမတရားလို့ကျင်တာပေါ့နော်ဆိုအကျိုးဖြစ်လို့ခေါ်ဆိုပြပါစိတ်ဆိုးကကောတာမလီပါ ကျိုးဖြစ်သူခေါ်သူပြပါသိသိကဘောဓမလီပါ ပိစီဝေယလိုအဘိညာအလောကြီးကဝိတမလောကအကျိုးဖြစ်လို့ခေါ်ဆိုကြပါသိဆိုကသောတာမလီပါ ကိလေသာစိတ်ညင်နေရံတရားထုတ်တော့ပါတဲ့အခုဒီနှစ်ပါးရှိတာပဲနောက်ဘလောက်ပြန်နေတော့ဘယ်နှပါးပြန်နေပြီအဲ့ဒါနောက်ဥပုပ်ကြမှာဟုတ်ကလားဒီလောက်ပြီဒါကြောင့်ဘုန်းကြီးတို့ပြိဿဟာစိတ်ညင်မဲကြောင့်ဖြစ်တဲ့အပရိဇာဝိသမလောဘကြာဘာဒဒေါသဥပ္ပနာဟအစရှိတဲ့ကိလေသာအငြိမ့်တရားတွေမိမိတဏ္ဍာမှာ ဝေဒနာမူမူလဆိုတာနေ့စဉ်စစ်ဆေးပြီးတော့ဒီငွေကြေးတွေဝင်လို့ကြည့်ရင်ဝင်တဲ့အငွေကြေးတွေကိုနည်း၆ပါးနဲ့ပယ်ရှားပုတ်တင်များအားဖြင့်ဆင်းရဲငြိမ်းချမ်းအကျဉ်းအောင်ခြင်းမှလည်းကျင့်ကြံပွားများသိတာအထုနိုင်ရသဖြင့်ဆင်းရဲခပ်ပိန်ငြိမ်းရနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။ မေ့ပါဟိုပေါင်းစင်းကြည်တယ် စာမျက်နှာလေးအောက်ကပြန်ရည်လို့ရှိရင်ပါကြောင်၃ကြောင်ကြောင်အောက်ကပြန်ရည်ပါကြောင်၃ကြောင်ကြောင်အဲဒီမှာချမ်းသာရလိုများလူကိုကိုယ်ကိုသိရမည်အဲဒီမှာမြားမြားကိုပုံလိုက်တဲ့သာဒီဓမ္မက ရရင်နဲ့ပြင်းပြီးတော့တွေးရတယ်။ရာပင်းကိုမှားတယ်ဆိုပြီးသူကရရနဲ့ပြင်းပြီးတော့များလူကိုလို့ရရပြင်းလိုက်တော့အဲ့ဒါမှားတယ်။အဲ့ရရများကိုရပင်းများမပြင်းရသေးရင်ပြင်းရတယ်။သမဏေသာဒီမကလက်သွမ်းကြရတယ်။အဲ့ဒါရပင်းများကိုသူကမှားတယ်ဆိုပြီးရရများလို့လား။ စာမျက်နှာနံပါတ်5ငါးမှာငါးကြောင်းမြောက်ပုဗ္ဗိမေတ္တာဓမ္မတာနဲ့ပွားရာဝိပအဲဒီမှာအောက်မြေကလေးလိုနေတော့ပုဗ္ဗိမေတ္တာဖြစ်တယ်မထဲမိရင်ထဲဖို့ပေါ့လေပုဗ္ဗိမေတ္တာနောက်အဲဒီစာမျက်နှာမှာပဲအောက်ကပြန်ရင်ရင်ငါးကြောင်းမြောက် ၆ကျောင်းမြောက်မှာရေမုံပြင်ဝယ်တင့်တွင်မနစိတ်အလှကိုအဲဒီမှာလည်းပဲမနဆိုတာစိတ်ကိုဆိုလိုတယ်အဲဒါကိုသာသီသမားကမနဆိုတဲ့သကလုံးသူကမကြားဘူးတော့သူကြားဘူးတဲ့သကလုံးနဲ့သူကထည့်လိုက်တယ်ဘာထည့်လဲဆိုမာနလို့မရေးချထည့်ပြီးလိုက်တော့အတိတ်ဘက်ကိုတက်တက်ခါလွဲသွားတယ် နာကိုမာကိုရေးကြလေးထည့်ရမယ်မနာမနာဆိုတာစိတ်နာဆိုမျက်နှာ6မှာသုံးကြောင်းမြောက်မှာအလိုကြီးရဝိတမလောဘအိမ်မှာလောဘလို့ရေးကြလေးနဲ့ ဗိဒ္ဓါတို့ယာပါတို့အလေပါတို့ဟာအာနဲ့အာကယံကယလောဘလို့ရှိရဒီလိုလုံးကတော့လောဘပါပဲဒါမှဒီနေရာမှာတော့ကာယံကယလောဘလို့ရှိရနောက်အဲ့ဒီတာမျက်နှာမှာပဲအဲ့ဒီအောင်၆ကြောင်းမြောက်မှာမနာလိုခေါ်ဆိုကြည်ပိတ်တာ ဟောဆိုကြီးဣဒ္ဓမှာဘယ်နှဖြစ်နေလဲဆိုဟောဆိုကြီးဣဒ္ဓဖြစ်နေဆိုနောက်ကဝိသံမောက်ဖြစ်ရအဝေးရေးကြပေါ်မှာရှင်းတို့တဘောလေးတင်ပေးရတဝိတို့ခါဝေးရေးချရှင်းတို့ဟောဟောဆိုကြီးဣဒ္ဓသမဏတစ်ဆက်နှစ် ရေးတော့မကြီးပါဘူးအဲ့ဒါတော့ပထမစာပတ်ပထမစာရိုက်စာပတ်အောက်ကပြန်ရင်၃ကြောင်းမြောက်မှာတိုက်ဖို့ရင်တော့